အခန်းကြီး14အငယ်1မှ17ဤဒေလာမျိုးအသက်ကြီးသူအချို့တို့သည် လာ၍ငါရှိမှထိုင်ကြ၏ဒါဝရဖျား၏နှုတ်ကပတ်တော်သည်ငါစီတို့ရောက်လာ၍အချင်းလူသားဤလူတို့သည် ကိုစိတ်နှလုံး၌ကိုရုတ်တုများကိုတီထောင်၍ကိုမျက်နှာရှိမှ ကိုဒုစရိုက်တစ်တုံးကိုထားကြပြီသူတို့မေးလျှောက်ခြင်းကိုငါခံရမည်လော ထိုကြောင့်အရှင်သာရဘုရား၏အမိန့်တော်ကို သူတို့အားဆင့်ဆိုရမည်မှာအကျင်ဣဒရေလအမျိုးသားသည်ကိုစိတ်နှလုံး၌ကိုရုတ်တုတို့ကိုတီထောင်၍ကိုမျက်နာရှိမှ ကိုဒုစရိုက်တစ်တုံးကိုထားလျက်ပရောဖက်ထံသို့ရောက်လာ၏ထိုသူ၌ရုတ်တုများပြားသည်နှင့်အညီငါပြန်ပြောမည်ထိုတို့သောအဖြစ်ဣဒရေလအမျိုးကို သူတို့စိတ်သဘောရှိသည်နှင့်အညီငါဖမ်းမည်ထိုသူအပေါင်းတို့သည်မိမိတို့ ရုပ်ထုများကြောင့်ငါနှင့်ကွာဝေးကြပြီ ထိုကြောင့်အရှင်သာရဘုရား၏အမိန်တော်ကိုဣဒရေလအမျိုးအားဆင့်ဆိုရမည်မှာ နောင်တရ၍ရုပ်တုတို့ကိုကျင်ဆောင်ကြလော့တင်တို့ပြုသမျှသောဆက်ဆုပ်ယွန်ရှာပွဲ အမှုတို့မှမျက်နာ လွှဲကြလော့ငါနှင့်ကြွားပြီးလင် ကိုယ်စိတ်နှလုံး၌ ကိုရုပ်တုများကိုတီထောင်၍ကိုမျက်နှာရှေ့မှာကိုဒုစရိုက်သစ်တုံးကိုထားလျက်ပင်၊ငါ့အလိုကို မေးမြန်းခြင်းငှါပရောဖက်ထံသို့လာသောဣသရေလအမျိုးသားဖြစ်စေ၊ဣသရေလအမျိုး၌တည်းနေသောတပါးအမျိုးသားဖြစ်စေ၊ငါထာဝရဘုရားသည်ကိုယ်အလိုအလျောက် ပြန်ပြောသဖြင့်၊ထိုသူတဘက်၌ငါသည်မျက်နှာထား၍သူ့ကိုနိမိတ်ဖြစ်စေမည် စကပုံလဲဖြစ်စေမည်ထိုသူကိုငါဤလူတို့အထဲမှပယ်ရှားမည်ငါသည်ထာဝရဘုရားဖြစ်ကြောင်းကိုတင်တို့သိရကြလိမ့်မည်ပရောဖက်သည်ဟောပြော၍မှားယွင်းလျင် ထိုပရောဖက်ကိုငါထာဝရဘုရားသည်မှားယွင်းစေ၏ထိုသူကိုငါသည်ဒဏ်ခတ်၍ငါ၏လူဤဒေလအမျိုးထဲမှပယ်ရှားမည်သူတို့သည်လည်းအပြစ်နှင့်အလို့ဒဏ်ခံရကြမည် ပရောဖက်ခံရသောဒဏ်သည်ပရောဖက်ကိုစီးကပ်သောသူခံရသောဒဏ်နှင့်တူရလိမ့်မည်ထိုတို့ဖြစ်လျင် နောက်တပံဣဒရေလအမျိုးသည်ငါကိုမစွန့်ပစ်လမ်းမလွှဲမှားယွင်းခြင်းအပြစ်ရှိသမျှတို့နှင့် နောက်တပံမညှဉ်းညူးပဲငါဤလူဖြစ်ရကြလိမ့်မည်ငါသည်လည်းသူတို့ဤဖျားသခင်ဖြစ်မည်ဟုအရှင်သာရဖျားမိန်တော်မူ၏ ငယ်၁၂မှ23တဖန်သာရဖျားဤနှုတ်ကပတ်တော်သည်ငါစီတို့ရောက်လာ၍အချင်းလူသားပြည်သားတို့သည်အထက်ထက်လွန်ကျူး၍ငါကိုပြစ်မှားသောကြောင့်ငါသည်လက်ကိုဆန့်၍မုတ်အထောက်အပင့်ကိုချိုးသဖြင့်အစာအာဟာရကိုခေါင်းပါစေ၍ထိုပြည်မှလူနှင့်တိရစ္ဆာန်တို့ကိုပယ်ဖြတ်လျင်နောအေဒံယေလယောဘဤ၃ယောက်ရှိတော်လဲကိုဖြောက်မှတ်ခြင်းအပြင် ကိုယ်အသက်ဝိညာဉ်ကိုသာကယ်နှုတ်ရသောအခွင့်ရှိကြလိမ့်မည်ဟုအရှင်သာရဘုရားမိန့်တော်မူ၏။သားရဲတို့သည်ပြည်၌ပေါ်လာ၍ဖြစ်စည်းသောကြောင့်အဘယ်သူမျှမနေနိုင်သဖြင့်လူစိတ်ဉဏ်လျင်ထိုသူသုံးယောက်ရှိတော်လဲငါအသက်ရှင်သည့်အတိုင်းကိုသားသမီးကိုမကယ်မနှုတ်ရ ကိုယ်တိုင်သာချမ်းသာရကြ၍ပြည်သည် လူစိတ်ဉဏ်လျက်ရှိရလိမ့်မည်။ သို့မဟုတ်အိုဒါထိုပြည်ကိုလှုပ်ကြံလော့ဟုငါဆိုလျက်ဒံဘေးကိုရောက်စေသောကြောင့်လူနှင့်တရိษံတို့ကိုပယ်ဖြတ်လျင် ထိုသူ၃ယောက်ရှိတော်လေငါအသက်ရှင်သည့်အတိုင်းကိုသားသမီးကိုမကယ်မနှုတ်ရ ကိုယ်တိုင်သာချမ်းသာရကြလိမ့်မည်သို့မဟုတ်ထိုပြည်၌ကာလနာကိုငါစေလွတ်သောကြောင့်လူနှင့်တရိษံ၏အသက်ကိုတပ်ဖြတ်ပယ်ရှင်းခြင်းဟာ ငါ၏ဒေါသအရှိန်ကိုတွန်းလောင်းလျင်နောအေဒံယေလယောဘတို့ရှိတော်လဲငါအသက်ရှင်သည့်အတိုင်းကိုသားသမီးကိုမကယ်မနှုတ်ကိုဖြောက်မှတ်ခြင်းအပြင်ကိုအသက်ဝိညာဉ်ကိုသာကယ်နှုတ်ရကြလိမ့်မည်ဟု အရှင်သာရဖျားမိန်တော်မူ၏ထိုကြောင့်အရှင်သာရဖျားမိန်တော်မူသည်ကားယေရုရှလင်မြို့၌လူနှင့်တိရစ္ဆာန်တို့ကိုပယ်ဖြတ်ခြင်းဟံဒါဘီ မွတ်သိချင်းဘေးအစည်းတသောတာရဲ့ဘေးကာလနာဘေးဒီဟုသော အလွန်ဆိုးသောဘေးလေးပါးတို့ကိုငါဆေလွတ်သောအခါထိုမြတ်မကလွတ်ခဲလိမ့်မည်မဟုတ်လောတို့ရတွင်လွတ်၍ထွက်မြောက်ရသောအကြံအကျွင်းသာသမီအချို့ရှိကြလိမ့်မည်သူတို့သည်တင်တို့ရှိရာသို့ထွက်လာ၍ကျင့်ကြံပြုမှုသော အမှုရာတို့ကိုတင်တို့သိကြလိမ့်မည် ယေရုရှလင်မြို့၌ငါရောက်စေသမျှသောအမှုများကြောင့်စိတ်ပူပန်ခြင်းမရှိတက်တာခြင်းရှိကြလိမ့်မည်သူတို့ကြင်ကြံပြုမှုသောအမှုရာတို့ကိုသင်တို့သည်မြင်သောအခါတက်တာရကြလိမ့်မည်ယေရုရှလင်မြို့ကိုငါပြုလေသမျှတို့၌အကြောင်းမရှိဘဲမပြုသည်ကိုတိကြလိမ့်မည်ဟု အရှင်သာရဖျားမိန်တော်မူ၏